2549ခုနှစ်လူတော်ဝဟကောဇာတက္ကရီ1369ခုနှစ်ဩရုဂိမန္တနွေလရာသီတကုလပြည့်ကျော်၄ရက်တင်းကြံအတနေ့ယနေ့တင်းကြံတွင်အချိန်ခါကာလမှာ မိမိတို့ရဲ့နှစ်ဟောင်းကစိတ်အညစ်အကြေးတွေကိုနှစ်သက်မှာတတိပဌာန်ရည်စင်နဲ့ဆေးကြောပြီးတော့လူသစ်စိတ်သစ်နဲ့နှစ်သက်ကိုကြော်ဖြတ်နိုင်ဖို့အတွက်ရွှေမင်းဝန်သာသနာရိပ်တာမှာမဟာတတိပဌာန်ဝိပဿနာတရားတို့လာရောက်ပြီးတော့ကျင့်ပွားအားထုတ်ကြတဲ့ရွှေမင်းဝန်ဓမ္မမိသားစုများဘုန်းကြီးဓမ္မဒါန တရားအလူပေးလူမှာကတော့အင်္ဂုတ္တရနိကေမှာလာတဲ့ဒုတိယမေတ္တာတုတ်တံမှာပါတဲ့ဗျမ္မဝိဟာရတရားတော်ဒီကနေ့ဗျမ္မဝိဟာရတရားတော်ဖြင့်တရားအလူပေးလူမှာဖြစ်ပါလေ။ဘာကြောင့်လဲဆိုတော့အာလုံးရွှေမင်းဝန်သာသနာရိပ်တံမှာလာရောက်ပြီးတော့ မာသရိပဌာဝိပဿနာတရားအားထုတ်လျက်ရှိကြတဲ့အာလုံတန်ဃာတော်များရောယောဂီသူတော်စင်များရောနှစ်သက်မှာကိုယ်ဝေါ်စိတ်ပါကျမ်းမာချမ်းသာပြီးတော့မိမိရဲ့ခန္ဓာဝန်ကြီးကိုဆောင်ရွက်နိုင်ဖို့အတွက်မေတ္တာတရားတော်ဒီနေ့ဟောကြားပေးဖို့ပါမယ်။နောက်မြန်မာပြည်သူပြည်သားတွေအားလုံးယခု နှစ်သက်မှာကိုယ်စိတ်နှပါကျမ်းမှချမ်းသာပြီးတော့မိမိရဲ့ခန္ဓာဝန်ကိုဆောင်ရွက်နိုင်ဖို့ကဘာသူကဘာသားအလုံးနှစ်သက်မှာကိုယ်စိတ်နှပါကျမ်းမှချမ်းသာပြီးတော့မိမိရဲ့ခန္ဓာဝန်ကြီးကိုဆောင်ရွက်နိုင်ဖို့အတွက်ယနေ့မေတ္တာတရားကိုပွားများနိုင်ဖို့ဗျမ္မဝိဟာရတရားကိုဘုန်းကြီးတရားလူပေးလူမှာဖြစ်ပါတယ် ဒီတရားတော်ကိုဘုရားရှင်ကိုရောမြတ်ကြီးကဣဒံဘေကဝေဧကိသောပုဂ္ဂလောမေတ္တာသဟဂတိနာစေတတဧကံဒိတံပရိတဝါဧကံဒိတံပရိတဝါဝိဟရတိတထာဒုတိယတထာတတိယတထာသတုဋ္ဌံဣတိဥဒ္ဓမာဒောတိရိယသဗ္ဗတိသဗ္ဗတသဗ္ဗတတာယ

မြင့်မြတ်တဲ့စိတ်နဲ့ဘယ်လိုနေထိုင်မလဲဆိုတော့အာလုံတ attva တွေပေါ်မှာမေတ္တာစိတ်လေးနဲ့နေလိုက်မယ်မေတ္တာလေးဖြန့်ဝေလိုက်ဖြည့်ဖြန့်ဝေပြီးနေလိုက်ရင်ဒါမြတ်သောစိတ်နဲ့နေထိုင်ခြင်းပဲကရုဏာတရားလေးပွားနေလိုက်မယ်မုရိဒတရားလေးပွားနေလိုက်မယ်ဥပေက္ခတရားလေးပွားနေလိုက်မယ်အဲဒီလိုဆိုရင်ဒါမြတ်သောနေထိုင်ခြင်းပဲ ဒီမေတ္တာကရုဏာမုရိဒာဥပေက္ခာဆိုတဲ့ဒီဗျာမဝိဟာရတရား၄ပါးပေါ့ဒါတော့မေတ္တာဆိုတာကသူများတွေလည်းမိမိလိုပဲချမ်းသာကြင်ကြပေလိမ့်မယ်လို့ကိုချင်းစာပြီးတော့သူတစ်ပါးတွေကိုချမ်းသာစေလိုတဲ့စိတ်ထားတာဒါမေတ္တာလို့ခေါ်တယ် မိမိလူပဲသူတစ်ပါးတွေလည်းချမ်းသာကျင်ကြပါလိမ့်မယ်ချမ်းသာချမ်းသာကျင်ကြပေးလိမ့်မယ်လို့ကိုချင်းစာပြီးတော့သူတစ်ပါးတွေကိုချမ်းသာစေလိုတဲ့သဘောချမ်းသာစေလိုတဲ့စိတ်ကလေးထားတာကိုဒါမေတ္တာလို့ခေါ်တယ်ကရုဏာဆိုတာကတော့မိမိရဲ့အောက်ကမိမိတဲ့နှိမ့်ကြတဲ့ပုဂ္ဂိုလ်ဒုက္ခရောက်နေရှာကြတဲ့သူတွေကိုကိုချင်းစာတရားနဲ့ သူတို့ဘောမှာတဏှာကျင်လာတဲ့သဘောတဏှာတဏှာကျင်လာတဲ့စိတ်ထားတာဒါကရုဏာလို့ခေါ်တယ်မုညိတာဆိုတာကမိမိထက်မြင့်တဲ့ပုဂ္ဂိုလ်မိမိရဲ့အထက်ကပုဂ္ဂိုလ်ကိုယ်တဲ့ပြည့်စုံတဲ့ချမ်းသာတဲ့ပုဂ္ဂိုလ်တွေကိုမြင်ရတဲ့အခါကဏကြတော့လေပဲချမ်းသာမြဲချမ်းသာကြပါစေလို့ဝမ်းမြောက်ကြည်သာစွာနဲ့ နှလုံးသွင်းနိုင်တဲ့သဘောနှလုံးသွင်းနိုင်တဲ့စိတ်ကူဒါမုရိဒာလို့ခေါ်တယ်ဥပေက္ခဆိုတာကတတ္တဝါတွေဟာကိုယ်တိုင်ပြုလုပ်ထားတဲ့အမှုကံအားလျော်စွာဖြစ်နေကြတာပဲဘယ်မလိုက်ပဲနဲ့မြတ်မြတ်တတနှလုံးသွင်းတဲ့သဘောကိုဥပေက္ခလို့ဒီလိုခေါ်တယ်အဲ့ဒီမေတ္တာကရုဏာမုရိဒာဥပေက္ခဆိုတဲ့ ဒီတရား၄ပါးနဲ့နေလို့ရှိရင်မြတ်သောနေထိုင်ခြင်းဘယ်လိုနေထိုင်လဲမေတ္တာပွားနေမယ်ဆိုရင်မြတ်သောနေထိုင်ခြင်းကရုဏာပွားနေမယ်မိမိတဲ့နေကြတဲ့ပုဂ္ဂိုလ်ဒီပုံမှာတဏှာကျင်နာစိတ်ထားပြီးကရုဏာပွားနေမယ်ဆိုရင်မြတ်သောနေထိုင်ခြင်း မိမိရဲ့ချမ်းသာပြည့်စုံတဲ့ပုဂ္ဂိုလ်ကြီးကြည်ပြီးတော့မုရိတာဝမ်းမြောက်ကြည်နူးနေမယ်ဆိုရင်အဲ့မှာမြတ်သောနေထိုင်ခြင်းအာလောတတ္တဝါတွေဟာသူ့ရဲ့ကံအားလျော်စွာဖြစ်နေကြတာပဲလို့ဘယ်မလိုက်ပဲအငြိအမြထားခြင်းဟာဥပေက္ခနဲ့နေထိုင်တာဒါကြောင့်မြတ်သောနေထိုင်ခြင်းဒီမေတ္တာကရုဏာမုရိတာဥပေက္ခဆိုတဲ့ဗြဟ္မဝိဟာရတရားကို အားလုံးဘုန်းကြီးတို့ရွှေမင်းဝန်ဓမ္မမိသားစုများလက်ကင်ထားကြမယ်ဆိုရင်အားလုံးအတူတကွနေထိုင်ကြတဲ့ပုဂ္ဂိုလ်ချင်းချင်းဒီလောက်အများကြီးစုပေါင်းနေရပေမဲ့ချမ်းသာမလားဆင်းရဲမလားမေတ္တာတရားတွေထားကြမယ်ကရုဏာတရားတွေထားကြမယ်မုရိဒတရားတွေထားကြမယ်ဥပေက္ခတရားတွေထားနိုင်ကြမယ်ဆိုရင်ဘလောက်အများကြီးနေရပါစေဘလောက်စုပေါင်းပြီးတော့နေရနေရအဲ့ဒီပုဂ္ဂိုလ်တွေချမ်းသာတယ် နိုင်ငံသူနိုင်ငံသားတွေလည်းပဲဒီအတိုင်းပဲဒီပြမဝိဟာရတရား၄ပါးနဲ့သာလက်ကင်ထားပြီးတော့နေကြမယ်ဆိုရင် အားလုံးတိုင်းသူပြည်သားတွေမချမ်းသာပေဘူးလားကဘာသူကဘာသားတွေရောဒီမေတ္တာကရုဏာမုဒိတာဥပေက္ခဆိုတဲ့ဓမ္မဝိဟာရတရားနဲ့နေကြမယ်ဆိုရင်အားလုံးစစ်မီးတွေငြိမ်းပြီးတော့အားလုံးမချမ်းသာဘူးလားဗျာအားလုံးချမ်းသာတယ်ဒါကြောင့်မြတ်စွာဘုရားရှင်ကိုရောမြတ်ကြီးကအားလုံးတတ္တဝါတွေ ချမ်းသာစေလိုတဲ့အတွက်ကြောင့်မို့ဒီဗြဟ္မဝိဟာရတရားကိုမြတ်စွာဘုရားဟောတာဣဒဘေကဝေဘေကုဣဒဘေကဝေဧကေသောပုဂ္ဂလောမေတ္တာသကတိနာစေတတံဧကံဒိတံပရိဒေဝဝိဟရတိဘေကဝေယဟန်တော်များ အိုจิตတို့ဣဒဤလောက၌ဧကေသောပုဂ္ဂလောအချို့သော ပုဂ္ဂိုလ်သည်မေတ္တာသကတိနာချမ်းသာစေလိုသည့်မေတ္တာဓာတ်နှင့်တကားဖြစ်သော စေတသာစိတ်ဖြင့်ဧကံဓိတံတခုသောယမျက်နာတို့၌ရှိသောတတ္တဝအပေါင်းကိုပရိတဝါချမ်းသာကြပါစေဟုနှလုံးတွင်သောအာဖြင့်ဖြန့်၍ဝိဟရတိနေ၏တခုသောအယံမျက်နာဥမာအဖြင့်အရှိအယံမျက်နာဆိုရင်အရှိအယံမျက်နာကိုအာယုစိုက်ပြီးတော့အဲ့ဒီအယံမျက်နာမှာရှိကြတဲ့အလုံးတ attva အပေါင်းတွေချမ်းသာကြပါစေလို့နှလုံးတွင်ပြီးတော့နေတာဒါမေတ္တာစိတ်လေးနဲ့ ဖြန့်နေတာတထဒုတိယတထဒုတိယနှစ်ခုမြောက်သောအရာမျက်နှာတို့၌တထဒုတိယနှစ်ခုမြောက်သောအရာမျက်နှာတို့သို့အရာမျက်နှာကိုထို့အတူမေတ္တာစိတ်ဖြင့်ဖြန့်လျက်နေနှစ်ခုမြောက်သောအရာမျက်နှာဆိုတော့ကိုကသောသောကအရှိအရာမျက်နှာဆိုရင်နောက်တကအနောက်အရာမျက်နှာပေါ့အဲ့ဒီအရာမျက်နှာမှာရှိကြတဲ့အာလုံတတ္တဝါပေါင်းကိုပရိတဝါ ချမ်းသာကြပါစေဟုနှလုံးသွင်းသောအပြင်ဖြန့်၍ဝိဟာရတိနေ၏တတ္ထာတတ္တယံတတ္တယံသုံးခုမြောက်သောအယံမျက်နာကို ထို့အတူမေတ္တာစိတ်ဖြင့်ဖြန့်လျက်အလုံးတတ္တဝါတွေကိုပရိတဝါချမ်းသာကြပါစေဟုနှလုံးသွင်းသောအပြင်ဖြန့်၍ဝိဟာရတိနေ၏တတ္ထစတုဋ္ဌံလေးခုမြောက်သောအယံမျက်နာ၌နေထိုင်ညကုန်သောအတ္တအလုံးတတ္တဝါအပေါင်းကို ပရိတဝါချမ်းသာကြပါစေဟုနှလုံးသွင်းသောအာဖြင့်ဖြန့်၍ဝိဟရတိနေ၏ဘယက်လေးမျက်နှာအရှင်ယမနေကြတဲ့အာလုံတ attva တွေအနောက်ယမနေကြတဲ့အာလုံတ attva တွေတောင်ယမနေကြတဲ့အာလုံတ attva တွေမြောက်ယမနေကြတဲ့အာလုံတ attva တွေကိုချမ်းသာကြပါစေဟုနှလုံးသွင်းသောအာဖြင့်မိမိစိတ်ကိုဖြန့်ပြီးတော့နေတယ်အဲလိုဖြန့်ပြီးတော့နေတယ်ဆိုတာမေတ္တာပွားနေတာ မေတ္တာစိတ်နဲ့နေတာဘာစိတ်နဲ့နေတာလဲအလုံးတ attva တွေကိုမိမိလိုပဲချမ်းသာကြပါစေလို့ဒီလိုစိတ်ဖြန့်တာဣတိဤနည်းဖြင့်ဥဒ္ဒံအထေရ၌နေကြကုန်သောတ attva အပေါင်းကိုအတော်အဝိညာ၌နေကြကုန်သောတ attva အပေါင်းကိုတိရိယဖိလာဖြစ်သောကြံသေးသည့်တောင်းအရာ၄ခု၌နေကြသောတ attva အပေါင်းကိုတပ္ပတိအလုံးစုံသောရာမျက်နှာ၌တပ္ပတတ္တာယ တတ္တဝါဟူသမျှကိုမိမိကိုယ်နှင့်အတူထားလျက်တဗ္ဗဝန္တံတဗ္ဗဝန္တံလောကံတတ္တဝါအာလုံးရှိသောလောကကိုမေတ္တာသာကတိနာ စေတသာချမ်းသာစေလိုသောစိတ်ဖြင့်ဝိဘူလီနာကျေပြန့်သောစိတ်ဖြင့်မဟကတိနာမဟကုခောဇံစိတ်ဖြင့်အပမဏိနာအတိုင်းအရှိကင်းသောစိတ်ဖြင့်အာဝေနာယံကင်းသောစိတ်ဖြင့်အာပြပစ္စည်းနာနှလုံးမသားမှုကင်းသောစိတ်ဖြင့် ရိတဝါဖြန့်လျက်ဝိဟာရတိနေဒီတော့အယတ်ရှင်းမျက်နှာအယတ်ဆယ်မျက်နှာအဲတော့စောစောကအယတ်လေးမျက်နှာနောက်အထက်အောင်အထက်အယတ်နေကြတဲ့တတ္တဝါအောက်အယတ်နေကြတဲ့တတ္တဝါနောက်ဖီလာကြံနေသေးတဲ့ဓောင်းအယတ်တွေမှာနေကြတဲ့တတ္တဝါဆိုတော့အားလုံးဟာအယတ်ဆယ်မျက်နှာအယတ်ဘယ်လောက်လဲဒီအဲ့ဒီအယတ်ဆယ်မျက်နှာမှာရှိကြတဲ့အားလုံးတတ္တဝါတွေရဲ့ပုံမှန် မေတ္တာစိတ်ဖြန်းပြီးတော့နေရင်ဒါဖြမ္မဝိဟာရမြတ်သောနေထိုင်ခြင်းခုမာသရိပဒံဝိပဿနာတရားတွေအားထုတ်ဖို့ရောက်လာတယ်။ရောက်လာတဲ့အခါမှာယောဂီပုဂ္ဂိုလ်ဟာအဓိကအားဖြင့်တော့မာသရိပဒံဝိပဿနာတရားတွေရှုပွားအားထုတ်မယ်။အဲလိုအားထုတ်ရင်းကနေပြီးတော့မိမိရဲ့စိတ်တွေစူးစီးလို့မရအောင်စိတ်တွေပြန့်ကျဲပြီးတော့နေတဲ့အချိန်မျိုးမှာဆိုရင် ဒီလိုမေတ္တာလေးပွားပြီးတော့နေလိုက်မယ်ဆိုရင်မိမိအတွက်အကျိုးရှိသလားမရှိဘူးလားမိမိအတွက်အကျိုးရှိတယ်ဒီတော့မေတ္တာပွားတဲ့အခါမှာလည်းပဲခွန်ကြီးတို့မေတ္တာပွားမှုနဲ့စမ်းပြီးတော့ပွားတဲ့အခါမှာအဟံဒုက္ခိဟောမိနေတုခောတဲ့မေတ္တာပွားတဲ့အခါမှာမိမိကိုယ်ကိုမိမိအစာဆုံးမေတ္တာပွားရတယ် မိမိကိုယ်ကိုပဲမိမိပထမဦးဆုံးစပြီးမေတ္တာပွားရတယ်ငါသည်ချမ်းသာပါစေဆင်းရဲကင်းပါစေလို့စပြီးတော့မိမိကိုယ်ကိုမိမိမေတ္တာပွားရတယ်နောက်မိမိကိုပွားပြီးတဲ့အခါကျတော့မှမိမိကျေးဇူးရှိတဲ့ပုဂ္ဂိုလ်များမိဘများညီကိုမောင်နှမများအဲဒီလိုကျေးဇူးရှိတဲ့ပုဂ္ဂိုလ်များကိုမေတ္တာပွားရတယ်အဲဒီလိုပွားပြီးမှတဖြည်းဖြည်း မိမိပုံမှာကျေးဇူးတွေအနည်းငယ်ရှိတဲ့ပုဂ္ဂိုလ်တွေအဆင့်ဆင့်ပေါ့မိမိခင်မင်းရင်းနှီးတဲ့ပုဂ္ဂိုလ်တွေစသည်အဲဒီလိုတဖြည်းဖြည်းဖြန့်ပြီးတော့ပွားရတယ်မိမိရဲ့ကိုယ်ကနေစပြီးတော့တဖြည်းဖြည်းဘေးကိုဖြန့်ဖြန့်ဖြန့်ဖြန့်ပြီးတော့မိမိအိမ်တွင်မိမိရက်ွက်တွင်မိမိမြို့နယ်တွင်မိမိမြို့အတွင်းမိမိရဲ့နိုင်ငံအတွင်းနောက်ပြီးတော့မိမိကမ္ဘာလောကအတွင်းပေါ့အဲဒီလိုဖြန့်ပြီးတော့မေတ္တာပွားရတယ် ဒါကြောင့်အဟံဒုက္ခိတောဟောမိနေတုခောငါသည်ချမ်းသာပါစေဆင်းရဲကင်းပါစေမေတ္တာစပွားစပြီးတော့မပွားသင့်တဲ့ပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်မျိုးတွေလဲဆိုရင်အလွန်ချစ်မြတ်နိုးတဲ့ပုဂ္ဂိုလ်စပြီးမေတ္တာမပွားရအောင်တိတ်ပြီးချစ်မြတ်နိုးတဲ့ပုဂ္ဂိုလ်ပေါ်မှာမေတ္တာပွားလိုက်ရင်မေတ္တာမဟုတ်ဘဲနဲ့ຢာကားတွေဖြစ်သွားတာတင်းနောက်ပြီးတော့မုန်းတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကိုလည်းစပြီးမေတ္တာပွားလို့မရဘူး မိမိဒီပုဂ္ဂိုလ်ပေါ်မှာလုံးဝမုံတီးနေတဲ့ပုဂ္ဂိုလ်ပေါ်ကိုမေတ္တာထားလို့ဘယ်လို့မှမရနိုင်တဲ့အတွက်ကြောင့်စပြီးသူ့ကိုမပွားတဲ့ဒါကြောင့်မုံထားတန်သူလွန်ချင့်သူနှင့်လေလူတပြာရန်သူမှာမေတ္တာမစသင်တဲ့မေတ္တာစပြီးမပွားနဲ့ခဲ့ဒါလေးဆိုကြည့်လိုက်ဘုန်းကြီးတို့မုံထားတသူမုံထားတသူလွန်ချင့်သူနှင့်လွန်ချင့်သူနှင့်လေလူတပြာ ရန်သူမှမေတ္တာမစသင်မုံထာတသူလွန်ချစ်သူနှင့်လေလူတပြားရန်သူမှမေတ္တာမစသင်မေတ္တာမစသင်အေးအဲ့ဒီပုဂ္ဂိုလ်မျိုးကိုမိမိတို့စပြီးတော့ အလွန်ချစ်တဲ့ပုဂ္ဂိုလ်ကိုလည်းမေတ္တာအစဆုံးမပွားမိစေနဲ့အလွန်မုန်းတဲ့ပုဂ္ဂိုလ်တွေကိုလည်းပဲစပြီးတော့မေတ္တာမပွားနဲ့စပြီးတော့မပွားရဘူးပြောတာနောက်ပြီးတော့မေတ္တာပွားတဲ့ပုဂ္ဂိုလ်စပွားတဲ့ပုဂ္ဂိုလ်ကဘာတူလဲဆိုတော့ဟောမိမိပဲမိမိစယူချစ်သူနောက်ဆိုပို၍ချစ်သူမိမိကိုယ်ကိုမိမိစပြီးတော့ပွားနောက်မိမိချစ်တဲ့မိဘညီကိုမောင်တို့မှနောက်မိမိပို၍ချစ်တဲ့ပုဂ္ဂိုလ်တွေပွားအဲ့ဒီကြမှာအစဉ်စဉ်ပွားရ နောက်အဲ့ဒီကနေနောက်မှာကိုယ့်ရဲ့ယံသူအဲ့ဒီလိုအစဉ်အတိုင်းပွားပါတဲ့ကဲဆိုလိုက်မိမိစယူမိမိစယူချစ်သူနောက်ဆိုချစ်သူနောက်ဆိုပို၍ချစ်သူပို၍ချစ်သူကိုယ့်ယံသူကိုယ့်ယံသူပွားမှုစဉ်တိုင်းပင်ပွားမှုစဉ်တိုင်းပင်မိမိစယူမိမိစယူချစ်သူနောက်ဆိုချစ် ပို၍ချစ်သူပို၍ချစ်သူကိုယံသူကိုယံသူပွားမှုစင်တိုင်းသင်ပွားမှုစင်တိုင်းသင်ဒါမေတ္တာစပွားမဲ့ပုဂ္ဂိုလ်ဟာမိမိကစပြီးပွားမိမိပြီးတော့ချစ်သူနောက်ဆိုနောက်ဆုံးလို့တော့မလုပ်လိုက်နဲ့ချစ်သူနောက်ဆိုချစ်သူကနောက်မှာပွားအဲ့ဒီမှာပိုရချစ်တဲ့ပုဂ္ဂိုလ်ကအဲ့ဒီရဲ့နောက်မှာပွားနောက်မှာကိုယ့်ရဲ့ယံသူများကိုပွားနောက်လုံးဝမေတ္တာမပွားသင့်တဲ့ပုဂ္ဂိုလ်တဲ့ အဲ့ဒီပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်မျိုးလဲဆိုတော့ကိုနဲ့လိမ်မတူတဲ့ပုဂ္ဂိုလ်သူ့ကိုစမေတ္တာမပွားနဲ့နောက်ပြီးတော့သေသွားတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်သေဆုံးသွားပြီးပြီသူ့ကိုမေတ္တာပွားလို့လေသူစီမရောက်နိုင်တော့ဘူးဒါကြောင့်သေဆုံးသွားတဲ့ပုဂ္ဂိုလ်မေတ္တာမပွားနဲ့ကဲဆိုလိုက်လိမ်မတူရာလိမ်မတူရာသေသူမှသေသူမှမေတ္တာမပွားနှင့်မေတ္တာမပွားနှင့်လိမ်မတူရာလိမ်မတူရာ သေသူမှသေသူမှမေတ္တာမပွားနှင့်မေတ္တာမပွားနှင့်ကဲမိမိနဲ့လိမ့်မတူတဲ့ပုဂ္ဂိုလ်ကိုသွားပြီးမေတ္တာမပွားနှင့်မေတ္တာကတဏှာတွေဖြစ်သွားတာတေတဏှာပိမတွေဖြစ်သွားတာနောက်ပြီးတော့သေဆုံးသွားတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်ကိုမေတ္တာမပွားနှင့်သူစီကိုမေတ္တာမရောက်နိုင်တော့ဘူးဒါကြောင့်မေတ္တာပွားမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်မေတ္တာပွားမယ်ပုဂ္ဂိုလ်ဟာ ဘယ်ဟာစပြီးပွားရမယ်ဘသူကစပွားရမယ်ဆိုတာဒါလေးတွေဘုသူတ္တဖြစ်ဖို့သိထားဖို့ရမလိုဘူးလားဗျာသိကိုလိုတယ်ဒါကြောင့်မို့မေတ္တာပွားတဲ့ခါကလမှာမိမိကစပြီးတော့မေတ္တာပွားဒီတော့မေတ္တာတရားတွေပွားလို့ရှိရင်ဒီမေတ္တာနဲ့စပ်ပြီးတော့မေတ္တာအကျိုးတရားလေးတွေလည်းပဲကြိုတင်ပြီးတော့သိထားဖို့လိုသေးတယ်ဒီမေတ္တာအကျိုးနဲ့စပ်ပြီးတော့မြတ်စွာဘုရားကမေတ္တာအကျိုး၁၁မျိုးမြတ်စွာဘုရားဟောထားတယ် အဲ့ဒီမေတ္တာအကျိုး၁၁မျိုးမှာဒုက္ခံဒုပတိတဲ့ချမ်းသာစွာအိပ်ပျော်ရအမြဲတမ်းမေတ္တာပွားနေတဲ့ပုဂ္ဂိုလ်ဟာမေတ္တာနှလုံးသွင်းနေတဲ့ပုဂ္ဂိုလ်ဟာချမ်းချမ်းသာသာအိပ်ပျော်တယ်ဒုက္ခံပฏิပုံစတိအိယာကနိုးတဲ့ခံမှလည်းပဲချမ်းချမ်းသာသာအိယာကနိုးရတယ်တချို့ပုဂ္ဂိုလ်တွေအိတ်တဲ့ခံမှလည်းအိတ်လို့မပျော်လို့တင်းအင်းအင်းနဲ့တခါတည်းညှိညူပြီးအိတ်မပျော်ပျော်အောင်အိတ်ရတဲ့ပုဂ္ဂိုလ်တွေမရှိဘူးလား ဟောမေတ္တာပွားနေတဲ့ပုဂ္ဂိုလ်ကတော့မေတ္တာပွားနေရင်လည်းပဲတခါလဲသူကသူပြောဆိုအိပ်ပျော်သွားတယ်ချမ်းချမ်းသာသာအိယာနိုးတဲ့အခါကလည်းကြတော့လေပဲတချို့ပုဂ္ဂိုလ်များအိယာနိုးပြီဆိုအင်းအဲနဲ့တော့နဲ့မထားနိုင်သေးဘူးလက်လူလက်ဟောဒီမှာမေတ္တာအမြဲပွားနေတဲ့ပုဂ္ဂိုလ်ကြတော့ချမ်းချမ်းသာသာလေးပဲအိယာကနိုးလာနောက်ပြီးတော့နပပကံသူပိနံတဲ့မကောင်းတဲ့အိမ်မဲ့ဆိုးရမဲ့ဆိုးတွေလည်းမမက်ဘူး တဲ့မေတ္တာပွားပြီးတော့အိတ်တဲ့ပုဂ္ဂိုလ်ကြောက်စရာအာယုံဆိုကြီးတွေမြင်မဲ့တယ်ဆိုတာဟာမေတ္တာမပွားတော့အဲ့ဒီမှာအိယာဝင်မှာမေတ္တာလေးပွားပြီးတော့အိတ်တဲ့ပုဂ္ဂိုလ်ဟာဘယ်တော့မှအိမ်မဆူရမယ်ဆိုမမဲ့ဘူးတဲ့မမြင်မဲ့ဘူးတဲ့နောက်ပြီးတော့မနုဿာနာပိယောဟောတိအမြဲတမ်းမေတ္တာပွားနေတဲ့ပုဂ္ဂိုလ်ကိုလူအများကချစ်ခင်ကြတယ်အမြဲတမ်းမေတ္တာပွားနေတဲ့ပုဂ္ဂိုလ်ဟာတခါလေသူ့မျက်နှာလေးကချိုးနေတာ အဲ့တော့မျက်နှာလေးကချိုးနေတော့လူတွေကမျက်နှာမြင်ချစ်ခင်ပါစေဆိုတဲ့အတိုင်းအားလုံးကလူများကမိမိကိုချစ်ခင်ကြတယ်တဲ့အမနုဿာနံပိယောဟောတိနာအများကလည်းချစ်ခင်တယ်မေတ္တာပွားတဲ့ပုဂ္ဂိုလ်ကိုဘသူတွေကချစ်ခင်ကြတယ်နာအများကလည်းချစ်ခင်ကြတယ်တဲ့ဒါရင်လားဆိုတော့ဒေဝနာရကတိနာအများကလည်းပဲဘေးရန်အန္တရာယ်တွေကင်းအောင်စောင့်ရှောက်ကြတယ် မေတ္တာပွားနေတဲ့ပုဂ္ဂိုလ်ကိုဘေးရန်အန္တရာယ်ကင်းအောင်ဘသူတွေစောင့်ရှောက်တယ်။အေးနတ်အများကလည်းပဲစောင့်ရှောက်တယ်တဲ့နတ်တအတ္တမေတ္တာပွားနေတော့ပုဂ္ဂိုလ်တန်တန်မှာအဂိဝါမီးလည်းပဲမလောင်ဘူးတဲ့ဝိတံဝါအစိတ်ဒီ၎င်းတတ္ထံဝါတဲ့ဓာလက်နဲ့စသည်ဒီ၎င်းတဲ့ကမ္မတီတဲ့မကြရောက်မထိပါနိုင်ဘူးတဲ့ မေတ္တာအမြဲတမ်းပွားနေတဲ့ပုဂ္ဂိုလ်ဟာမိဘေးအစိတ်ဘေးဓာလက်နဲ့ဘေးကလည်းပဲလွတ်မြောက်နိုင်တယ်ဒါမေတ္တာပွားတဲ့ပုဂ္ဂိုလ်ရဲ့အကျိုးနောက်တွဝတ္တံစိတ်တံတမာတိယတိမေတ္တာအမြဲတမ်းပွားနေတဲ့ပုဂ္ဂိုလ်ဒါကြောင့်တရားရှုမှတ်လို့အာယုံမမိတဲ့ပုဂ္ဂိုလ်စိတ်တွေအလွန်ပြန့်လွင့်တဲ့ပုဂ္ဂိုလ်ဟာမေတ္တာလေးပွားလိုက်ရတယ်အာလုံးဒီမှာအတန်လေးကြားတယ်ဆိုရင်အဲ့ဒီအတန်ရှင်ချမ်းသာပါစေချမ်းသာပါစေဘာသာမဲ့ကြကြပေါ့ ဥမာအဖြစ်ထုနေတဲ့ရိုက်နေတဲ့အတန်လေးကြားနေတယ်ဆိုရင်အဲ့ဒီထုရိုက်နေတဲ့ပုဂ္ဂိုလ်ကြမ်းပါပါစေချမ်းသာပါစေ။အဲနောက်အတန်လေးကြားလိုက်တယ်ဆိုအဲ့ဒီအတန်ရှင်ကြမ်းပါပါစေလူတန်ပဲဖြစ်ဖြစ်ငှက်တန်ပဲဖြစ်ဖြစ်တိရစ္ဆာန်တန်ပဲဖြစ်ဖြစ်ပေါ့။အဲ့ဒီလိုကိုကမေတ္တာလေးပန်းပြီးမေတ္တာပွားနေတာ။အဲ့လိုမေတ္တာအမြဲပွားများနေတဲ့ပုဂ္ဂိုလ်ရဲ့စိတ်ဟာတဲ့မြန်မြန်ကြီးစိတ်တွေကြည်လင်းလာတယ်။တိုးဝတ္တန်စိတ်တန်တမာရိယတိတဲ့စိတ်လဲလျင်မြန်စွာ တည်ကြည်လာတဲ့စိတ်တမာရီမြန်မြန်ကြီးရလွယ်တယ်တဲ့မုခဝန္နောတဲ့ဝိပတိရတိအဲ့ဒီမေတ္တာအမြဲပွားနေတဲ့ပုဂ္ဂိုလ်ရဲ့မျက်နှာဟာညှဉ်းနွမ်းနေသလားကြည်လင်းနေသလားအေးမေတ္တာအမြဲပွားများနေတဲ့ပုဂ္ဂိုလ်နှလုံးသွင်းနေတဲ့ပုဂ္ဂိုလ်ရဲ့မျက်နှာလေးဟာကြည်လင်းနေတယ်တဲ့ဒါရင်လားဆိုတော့အတံပုံလောကလံကရောတိတေဂန်ဤစေစေအချိန်ခါကာလမှာမတွေ့မဝေးတရားတယ် တာသမီးပစ္စည်းဆိုတဲ့အဲ့ဒီစိတ်တွေစွဲပြီးတော့တွေ့ဝဲမနေတော့ဘူးမေတ္တာပွားနေတဲ့ပုဂ္ဂိုလ်ဟာသေကံဤဆဲဆဲချင်းခါကာလမှာမတွေ့မဝဲသိရတတ်တယ်တဲ့ဥဒ္ဒရိအပတိဝိဇ္ဇံတော်တဲ့မေတ္တာဇံတဲ့အလွန်အရဟတဖို့ကိုတဲ့မတိမရောက်ရလတ်တော်ဗြဟ္မလောကုပကောဟောတိဗြဟ္မလောကသို့ဆက်ရောက်နိုင်တယ်ကပ်ရောက်နိုင်တယ် ဒီမေတ္တာတရားတွေအမြဲပွားနေတဲ့ပုဂ္ဂိုလ်ဟာတဲ့နောက်ဆုံးရတ္တမေညာရတ္တပုညာတိအောင်မရနိုင်ယဟန္တာတိအောင်မဖြစ်နိုင်တောင်မှအဲ့ဒီပုဂ္ဂိုလ်ဟာဗြဟ္မဘုံဗြဟ္မလောကသို့ရောက်ရှိပြီးတော့ဗြဟ္မချမ်းသာတွေခံစားနိုင်တယ်ဒီအကျိုးတရား30နဲ့1မျိုးရအကျိုးဘယ်နှမျိုးလဲကဲဒါလေးကိုမှတ်တမ်းလေးတင်လိုက်ကြအောင်စို့အိမ်နိုးချမ်းသာအိမ်နိုးချမ်းသာကောင်းစွာအိမ်မဲ့ ချစ်လျက်လူနတ်ချစ်လျက်လူနတ်စောင့်လန့်နံမြစောင့်လန့်နံမြမိစိတ်ဓာတို့မိစိတ်ဓာတို့ရှောင်ရှားကိုမှရှောင်ရှားကိုမှလျင်စွာစိတ်တည်လျင်စွာစိတ်တည်ရွှင်ကြည်မျက်နှာရွှင်ကြည်မျက်နှာတေဃာမတွေ့တေဃာမတွေ့လာလေပြမ ဆက်တပြာသည်မြစ်တာပွားမှုအကျိုးသည်အိမ်နိုးချမ်းသာကောင်းစွာအိမ်မက်ချစ်လျက်လူနတ်စောင့်လန့်နံများမိစိတ်ဓာတ်တို့ရှောင်ရှားကိုမှ လျင်စွာစိတ်တည်ရွှင်ကြည်မျက်နှာတေကမတွေ့လာလီပြမဆက်တဖြာသည်မေတ္တာပွားမှုအကျိုးသည်မေတ္တာပွားတဲ့ပုဂ္ဂိုလ်မှာအကျိုး7မျိုးရဘယ်နှမျိုးရလဲ7 အိတ်တဲ့ခါမှာလည်းချမ်းချမ်းသာသာမအေးရဘူးလားနိုးတဲ့ခါမှာလည်းပဲချမ်းသာစွာမနိုးဘူးလားအိမ်မက်တည်မက်တဲ့ခါမှာလည်းပဲအိမ်မက်ဆိုးရမယ်ဆိုရမသေးရလားလူအများကလည်းပဲမချစ်ခင်ဘူးလားမေတ္တာပွားနေတဲ့ပုဂ္ဂိုလ်နတ်အများကရောမချစ်ခင်ဘူးလားဟောနတ်အများကလည်းဘေးရန်အန္တရာယ်ကင်းအောင်မဆောင်လျှောက်ဘူးလားဆောင်လျှောက်တယ်ဘုန်းကြီးတို့မေတ္တာပွားပြီးအမြဲတမ်းပွားနေတဲ့မထေမြတ် ရှင်ဝိတာခဆိုတဲ့မထေရအဲ့ဒီဝိတာခဆိုတဲ့မထေရကိုနတ်အများက အားလုံးကချစ်ခင်ကြည်ညိုကြတဲ့အဲ့ဒီမှာဝိတာခမထေရလည်းပဲတဏှာတဏှာကိုနေရင်၄နှစ်၄ဝါပဲဝါဆိုတယ်၄ဝါဆိုပြီးတဏှာပြောင်း၄ဝါဆိုပြီးတဏှာပြောင်းအဲ့လိုပြောင်းပြီးနေတယ်အဲ့ဒီမှာတဏှာရောက်တဲ့အခါကလည်းကြတော့အဲ့ဒီဝိတာခမထေရမေတ္တာကြီးပွားပြီးနေတော့အဲ့ဒီအနိနာမှာရှိကြတဲ့နတ်တွေမတည့်ကြဘူး တူးနဲ့တူးမတည့်ကြတဲ့နတ်တွေဟာအခုရှင်ဝိသကမထေရရောက်လာတဲ့အခါကျတော့မေတ္တာအမြဲတမ်းပွားနေတော့ရှင်ဝိသကအမိပြုပြီးအာလုံးသောနတ်တွေဟာအချင်းချင်းညီညွတ်ပြီးတော့ချစ်ချစ်ခင်ခင်နေကြအဲ့ဒါနဲ့လေးဝါမြောက်တဲ့အခါကာလကြတော့ဝိသကမထေကတနေရသွားတော့မယ်ဆိုပြီးသူ့ရဲ့တပိတ်ကလေးတွေပြင်ဆင်ပရိက္ခရာလေးပြင်ဆင်ပြီးသွားမယ်လို့စိတ်ကူးတဲ့အခါမှာအဲ့ဒီမှာငိုတန်နေကြငိုတန်ကြားတဲ့အခါဟဲ့ ဒီနတ်လန်ကိုတာဘသူလဲလို့မေးတဲ့ကတပည့်တော်ရှင်ဘုရားနေတဲ့ဂူကိုစောင့်တဲ့နတ်ပါဘုရားတပည့်တော်ကအရှင်ဘုရားဂူရဲ့အထွက်ကဟိုကန်းကန်းကောပင်မှနေတဲ့နတ်ပါဘုရားတပည့်တော်ကဘယ်နဲ့နတ်ပါဘုရားဟဲ့ဘာလို့ငိုကြတာလဲရှင်ဘုရားကြွတော်မှာဆိုလိုပါဘုရားငါရှိတဲ့အတွက်သင်တို့မှာဘယ်လိုအကျိုးများရလဲရှင်ဘုရားရှိတဲ့အတွက်တပည့်တော်တို့အာလုံဒီနတ်ပတ်ဝန်းကျင်နတ်တွေအာလုံချမ်းသာတဲ့အကျိုးတွေရပါတယ်ဗျာတစ်ချိန်လုံးကတပည့်တော်တို့မငြိမ်မညွတ်ကြပါဘူး အဲဒီတော့ညဉ့်ညွတ်မှုမရှိတဲ့အတွက်ကြောင့်မို့အလုံးဆင်းရဲကြပါလေအခုရှင်ဘုရားရှိတဲ့အတွက်ကြောင့်အလုံးနာများညဉ့်ညွတ်ကြတဲ့အတွက်ကြောင့်ချမ်းသာပါတယ်ဗျာဒါကြောင့်ရှင်ဘုရားဖြစ်နိုင်ရင်မကြွပါနဲ့ဦးဗျာဆိုတော့ကဲတင်းတို့ငါရှိတဲ့အတွက်ကြိုးရှိမယ်ဆိုရင်နေပေးမယ်နေလိုက်တာအဲ့ဒီလိုနဲ့တကား၄နှစ်၄ဝါရတဲ့ကသွားမယ်လို့လိုက်နတ်တေဟာငိုလိုက်နေဒါနဲ့ပဲအဲ့ဒီနေရာကိုပြိဋိနိဗ္ဗာန်ဇန်တိထိအောင်နေသွားရတာနတ်အများကရှစ်ခင်ကြတာဘာဖြစ်ကြတာလဲ မေတ္တာပွားလို့လားမပွားလို့လားအေးမေတ္တာပွားလို့နောက်ပြီးတော့မေတ္တာပွားနေတဲ့ပုဂ္ဂိုလ်ဟာမိဘေးမိဘေးအစိတ်ဘေးဒါလက်နဲ့ဘေးအဲ့ဒီလက်နဲ့ဘေးကနေကင်းဝေးတယ်ဘုန်းကြီးတို့မေတ္တာအမဲပွားနေတဲ့ပုဂ္ဂိုလ်ဟာတခါတည်းမိဘေးကကင်းဝေးတယ်ဆိုတာလေဘုန်းကြီးတို့မြတ်စွာဘုရားရှင်လက်ထက်တော်ခက္ကလတုန်းကမောင်ပုံနာဆိုတဲ့သူစင်းရဲဟာရှင်သာရိပုတ္တရာမထေရမြတ်ကြီးကို သူတို့ရဲ့စာအုပ်စာပြားအနေအားဖြင့်ဆွန်းတို့ရေးတို့တပူးတို့လှူဒန်းလိုက်ရအဲ့ဒီမှာချက်ချင်းအကျိုးပေးတာချက်ချင်းအကျိုးပေးတော့ချမ်းသာကြွယ်ဝသွားတဲ့အခါကျတော့သူတို့သမီးလေးအဲ့ဒီမှာတထေးကြီးသူတို့ရဲ့တစ်ချိန်လုံးကကျေးဇူးရှိခဲ့တဲ့တထေးရဲ့သားနဲ့ဇူလျာရပတ်လက်ထပ်ထင်းမြပေးဟိုကမောင်ပုံနာတို့မိသားစုတစုလုံးဟာမြတ်စွာဘုရားရဲ့တပိသားတာဝကကြီးအလုံးသောတပန်အရိယာပုဂ္ဂိုလ်ကြီးဒါနဲ့ဟိုမှာမိစ္ဆာဒိဋ္ဌိဖြစ်တဲ့တထေးသားနဲ့ အိမ်အောင်ကြတဲ့အခါကျတော့ရောင်နောက်စရုံးပါဆိုတဲ့အတိုင်းအမျိုးသားနောက်လိုက်သွားရအဲ့ဒီမှာကဘုရားလည်းမပူရဆွန်းလည်းမလောင်းရတရားလည်းမနာရဆိုတော့အဲ့ဒီမှာစိတ်ဆင်းရဲဒါနဲ့ဖခင်တန်အကြောင်းကြားတဲ့အခါကျတော့ဖခင်ကနေပြီးတော့အဲ့ဒီမှာသူဘုရားဆွန်းကနိုင်အောင်ဆိုပြီးတော့အတဗျာငွေတွေပေးလိုက်တယ်အဲ့ဒီမှာဘုရားပင့်ပြီးတန်ဃာတော်တွေပင့်ဆွမ်းများဆက်ကသူ့ရဲ့ခင်မွန်းပြည့်တဲ့ပုဂ္ဂိုလ်ကိုအဲ့ဒီမှာခါချင်းငွေနဲ့ယူပြီးဖြောပြေးပေးတဲ့သီရိမာဆိုတဲ့ပိဋ္ဌံဇာမနဲ့ တခါလဲပြေးပြီးတော့နေစီပြီးတော့သူကတော့ဘုရားမှုရှိတဲ့တန်ဃာတော်တွေကိုအဲ့ဒီမှာစွမ်းမြတ်ဆက်ကလူသားနဲ့ခက္ကလသီရိမာကတထေသမီးရဲ့နေရာကနေပြီးတော့ဇနီးတယောက်ရဲ့နေရာကနေနေရတဲ့အခါကျတော့အဲ့ဒီမှာစိတ်တည်ပြောင်းသွားပြီးတော့အငားဖြေပြောနေရတာကိုသူစိတ်တည်းသတိမရတော့အဲ့ဒီမှာဟိုကအမျိုးသားကနေပြီးတော့ဒီသူ့ရဲ့ဇနီးစီကိုကြည့်ပြီးတော့ ပြုံးလိုက်တဲ့အခါကလည်းကြတော့ဩငါခင်မောငါဟိုမှာဟိုမျိုးသမီးပေါ်မှာစိတ်တည်ပြောင်းသွားလိမ့်မယ်ဆိုပြီးတော့အဲ့ဒီမှာဒေါသဖြစ်ပြီးတော့တိရိမာကနေပြီးတော့ဟိုဘုံနာရဲ့သမီးကိုချက်ပြုတ်နေတဲ့နေရာကနေထောပန့်စီဝူအိုးတွေကစီတွေနဲ့ပွက်ပွက်ဆူနေတဲ့စီတွေနဲ့တခါလဲသွားလောင်းတာပဲအဲ့ဒီမှာသွားလောင်းတဲ့အခါမှာဟိုကမေတ္တာပွားနေတာငါ့ဘု तू ကမိမိဘုံမှာကျေးဇူးရှိတယ်လေ तू က မိမိရဲ့ယောက်ျားကိုသူစောင့်ရှောက်ပြီးတော့နေတဲ့အတွက်ကြောင့်သူအခုဘုရားမှုရှိတဲ့တန်ဃာတော်တွေကိုဆွမ်းမြတ်ဆက်ကနိုင်တဲ့တရားများနားနိုင်တဲ့ကျေးဇူးရှိတဲ့ပုဂ္ဂိုလ်ဖြစ်တယ်ဒါကြောင့်မို့သူ့ရဲ့ကျေးဇူးရှင်အနေအားဖြင့်သူကအမှတ်ယူထားတယ်ဒါကြောင့်သူစီဘူးလောင်းမှုရလာတဲ့အခါမှာလည်းပဲကျေးဇူးရှိတဲ့ပုဂ္ဂိုလ်ကိုမေတ္တာပွားတယ်အဲ့လိုမေတ္တာပွားနေတဲ့အခါကာလကြတော့လောင်းလိုက်တဲ့စီတွေဟာထောပတ်စီတွေဟာတခါလေရေအေးလေးနဲ့လောင်းချလိုက်တယ်လို့ပဲဒါမေတ္တာပွားနေတဲ့ပုဂ္ဂိုလ်များမှာ ဒီမှာမီးဘူးစီဘူးလောင်နိုင်သေးရလားဗျာမလောင်နိုင်တော့ဘူးနောက်တကဘုန်းကြီးတို့ဒီမှာအစိတ်တာမဝရီမိဖုရားကြီးကြည့်လေတာမဝရီမိဖုရားကြီးနဲ့ဥတေနမင်းကြီးဟာတာမဝရီမိဖုရားနဲ့နောက်ကမောင်မမိတ်တန်ချွေရန်တွေကိုစိတ်လူးမြားနဲ့ပြစ်ပါလေအဲ့လိုအစိတ်လူးများနဲ့ပြစ်မယ်ဆိုပြီးတော့တခါနဲ့ချိန်ရွယ်ပြီးတော့အစိတ်လူးများနဲ့ပြစ်တဲ့အချိန်မှာတမဝရီမိဖုရားကြီးနဲ့နောက်ကမောင်မမိတ်တန်များဟာငါတို့မှာ မေတ္တာမှလွဲပြီးအခြားမရှိတော့ဘူးဆိုပြီးတော့အဲ့ဒီမှာဥဒေနာမင်းကြီးပုံမှာမေတ္တာပွားနေလိုက်တာဟိုကအစိတ်လူများဟာဘလောက်ပဲပြစ်လိုက်ပြီမဲ့လူလည်းပဲတမ္မာဝရီမိဖုရားထာမှာသွားပြီးတော့အဲ့ဒီများဟာဝိလာပြီးတော့အဲ့ဒီဥဒေနာမင်းရဲ့ခြေတော်နားမှာပြန်ကြတာပဲဒါကြောင့်အဲ့ဒီလိုအစိတ်ဘေးကလည်းပဲလွမြောက်နိုင်တယ်ဒါကြောင့်မို့မေတ္တာတရားဟာမိတို့အစိတ်တို့ဒါလန်လက်နဲ့တို့ဒီလိုဘေးတွေကနေပြီးတော့မလွမြောက်နိုင်ပြီဘူးလား အေးဒါကြောင့်မို့စောင့်လန့်နာများမိစိတ်ဓာတ်တို့ရှောင်ရှားကိုမှလျင်စွာစိတ်တည်တဲ့မေတ္တာတရားပွားများနေတဲ့ပုဂ္ဂိုလ်ဟာအခုတရားအထုတ်လို့စိတ်တည်သိပ်ပြီးတော့ပြန့်ကျဲနေလို့ရှိရင်မေတ္တာတာပွားလိုက်မေတ္တာပွားတဲ့အခါမှာစိတ်လေးမြန်မြန်တည်ငြိမ်လာလိမ့်မယ်အဲ့ဒီခါမှာဝိပဿနာကိုတခါတတိပ္ပံတရားကိုဆက်ပြီးတော့ပွားဟောစိတ်ဒီရွှင်ကြည်မျက်နာမေတ္တာပွားနေတဲ့ပုဂ္ဂိုလ်ဟာအမြဲတမ်းမျက်နာဟာညှိုးနွမ်းနေသလားကြည်လင်နေသလား ဒီကံဤဆဲဆဲချိန်ခါကာလမှာတွေ့တွေ့ဝေဝေသေးရတာလားမတွေ့မဝေသေးရတာလားအေးမတွေ့မဝေသေးရတယ်ဟောသေပြီးတဲ့နောက်မှလည်းပဲဒီမေတ္တာဇံတွေဝင်စားပြီးပွားများအားထုတ်သွားတဲ့အတွက်ဇမပြီကိုမရောက်ရပြီဘူးလားဒါမေတ္တာပွားတဲ့အကျိုးဘယ်နှမျိုးတဲ့လဲ17မျိုးတဲ့ဒါရင်လားဆိုတော့တရားနဲ့အာလုံးသောပရိသတ်တွေကိုထမင်းတွေတစ်နေ့3ချိန်လောက်ချက်ပြီးတော့ကျွေးတာထက် အဲ့ဒီမှာနို့တညစ်စာလောက်လက်ဖြစ်တစ်တွက်လောက်မေတ္တာပွားတာကပို့ပြီးတော့အကျိုးများတယ်ကြည်စံအိုးပေါင်းတရားတရားနဲ့အလုံးပြိတ္တတွေကိုထမင်းချက်ကြွေးတာမနဲ့တကနေ့တကညတကအဲလိုအိုးပေါင်းတရားတရားနဲ့၃ချိန်၃ခါတစ်နေ့ချက်ကြွေးအဲလိုကြွေးတာတဲ့လက်ပြတတွဲခန့်နှုတ်တညစ်စာလောက်မေတ္တာပွားတာကပို့ပြီးတော့ကျူးများတယ်တဲ့တစ်နေ့၃ခါအိုးတရားဖြင့် ချက်ခါဓမင်းကြွေးမွေးခြင်းတဲ့မယွင်းစင်စစ်နုတညစ်စာကျိန်သုံးကမြမေတ္တာပွားများကြိုးကြီးမှသည်ဖရာမြတ်စွာ မိန်ခွန်းတည်းတဲ့ဒါမေတ္တာတရားပွားများတဲ့ပုဂ္ဂိုလ်များမှာ အကျိုးနည်းသလားအကျိုးကြီးသလားဗျာအေးတိတ်ကိုအကျိုးကြီးတယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများဟာဒီမေတ္တာပွားနေတဲ့ပုဂ္ဂိုလ်ဟာဗျမဝိဟာရမြတ်သောနေထိုင်ခြင်းနဲ့နေထိုင်တာဘယ်လိုနေထိုင်တာလဲမြတ်သောနေထိုင် အေးမြတ်သောနေထိုင်ခြင်းနဲ့နေထိုင်တာအခုဒီမှာမြတ်စွာဘုရားကဒီမှာပထမအရှိအယအနောက်အယတောင်အယမြောက်အယအယလေးမျက်နာအဲ့ဒီကနေပြီးတော့ဒေါင်းအယတည်းအဲ့ဒီကနေပြီးတော့အထက်အယအောက်အယဆိုတော့အယဘယ်နှမျက်နာလဲအဲ့ဒီအယဆယ်မျက်နာကိုမိမိရဲ့စိတ်ဝိပုလေနာကျေပြန်သောစိတ်ဖြင့်မဟကတိနာဇန်စိတ်ဖြင့်အပမာရိနာအတိုင်းအရှိကင်းသောစိတ်ဖြင့် တိုက်တာမှတ်သားပြီးတော့မထားဘူးအတိုင်းရှိကင်းကင်းနဲ့ပဲဖြန့်ပြီးတော့ပွားတာအဝေရဏယံကင်းသောစိတ်ဖြင့်အပြပစ္စည်းနာနှလုံးမသာမှုကင်းသောစိတ်ဖြင့်စိတ်မပတပါပွားနေတာမဟုတ်ဘူးစိတ်ပံလက်ပါကိုပွားတာပရိဒဝါဖြန့်ပြီးတော့နေလို့ရှိရင်တဲ့အဲ့ဒီပုဂ္ဂိုလ်ဟာမေတ္တာစိတ်နဲ့နေတာမေတ္တာစိတ်နဲ့နေရင်အဲ့ဒီပုဂ္ဂိုလ်ဟာမြတ်သောနေထိုင်ခြင်းပဲပြမဝိဟာရဒါကြောင့်မို့ဘုန်းကြီးတို့ယောဂီများမေတ္တာပွားရအောင်အရ10မျက်နှာမေတ္တာလေးပွားရအောင်နော် ပုရတိမာယဒိတာယပစ္စည်းမာယဒိတာယဆိုတဲ့အရာဆင်မျက်နှာအဲ့ဒါကိုဘုန်းကြီးတို့ကတရားချင်းတရားချင်းအရှိအယကိုဆိုရင်ကိုယ့်ရဲ့စိတ်ဟာအရှိအယဘက်ကိုညွတ်လိုက်စိတ်လေးကိုညွတ်လိုက်အဲ့ဒီအရှိအယမှာနေကြတဲ့အလုံးတ attva တွေပေါ်မှာမေတ္တာစိတ်လေးပွားလိုက်တရားအနောက်အယဆိုရင်မိမိစိတ်ကိုအနောက်ယဘက်ကိုပွားလိုက်အခုညာဘက်ကအနောက်ဘယ်ဘက်ကအရှိယောဂီတို့အခုထိုင်နေတဲ့အခါမှာဘယ်ဘက်ကအရှိပဲဟိုညာဘက်ကအနောက်ယဘက်အဲအဲ့ဒါလေးကိုကိုကတတိထား နောက်မြောက်အရာဆိုတာမိမိတို့ကြောအရာဘက်ကမြောက်အရာတောင်အရာဆိုတာမိမိတို့ရှေ့မျက်နှာစာဒါတောင်အရာအဲ့လိုစိတ်ကိုအဲ့ဘက်ကိုညွတ်ညွတ်ပြီးတော့မေတ္တာလေးပွားရအောင်ကဲအရှိအယမနေအလုံးတတဝါတွေအလုံးတတဝါတွေေယံကင်းကြပါစေ စိတ်ဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုမိမိခန္ဓာဝန်ကိုရွေးဆောင်နိုင်ကြပါစေရွေး အနောင်ယမနေအလုံးတတ္တဝါတွေေယံကိညာပါစေသေယံကိညာပါစေစိတ်ဆင်းရဲကိညာပါစေစိတ်ဆင်းရဲကိညာပါစေကိုယ်ဆင်းရဲကိညာပါစေကိုယ် ကိုယ်စိတ်နှပြချမ်းသာစွာနှင့်ကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုမိမိခန္ဓာဝန်ကိုရွေးဆောင်နိုင်ကြပါစေရွေးဆောင်နိုင်ကြပါစေမြောင်းအယမှနေမြောင်းအယမှနေအလုံးတတ္တဝါတွေအလုံးတတ္တဝါတွေ ရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကို ရွေးဆောင်နိုင်ကြပါစေရွေးဆောင်နိုင်ကြပါစေတောင်းရမနေတောင်းရမနေအလုံးတတဝါတွေအလုံးတတဝါတွေဒီရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေ ကိုဆင်းရဲကင်းကြပါစေကိုစိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွေးဆောင်နိုင်ကြပါစေအရှိမြောက်တော့ရမနေ အာလုံးတတဝါတွေအာလုံးတတဝါတွေသေယံကင်းကြပါစေသေယံကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်ဆင်းကိုယ်စိတ်နှပြချမ်းသာစွာနှင့် မိမိခန္ဓာဝန်ကိုရွေးဆောင်နိုင်ကြပါစေအနောက်တောင်တောင်ရမနေအလုံးတတ္တဝါတွေဧယံကင်းကြပါစေ စိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုရွေးဆောင်နိုင်ကြပါစေရွေးဆောင် အနောင်မြောက်တောင်းရမနေအလုံးတတဝါတွေေယံကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေ ကိုယ်စိတ်နှပြချမ်းသာစွာနှင့်ကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုမိမိခန္ဓာဝန်ကိုရွေးဆောင်နိုင်ကြပါစေရွေးဆောင်နိုင်ကြပါစေအရှိတောင်တောင်အယမနေအလုံးတတ္တဝါတွေအာ ဘေးရန်ကင်းကြပါစေဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်ကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုမိမိ ရွေးဆောင်နိုင်ကြပါစေရွေးဆောင်နိုင်ကြပါစေအထေအယမနေအလုံးတတ္တဝါတွေအလုံးတတ္တဝါတွေဟေယံကင်းကြပါစေဟေယံကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေစိတ် ကိုယ်စင်ရဲ့ကင်းကြပါစေကိုယ်စင်ရဲ့ကင်းကြပါစေကိုယ်စိတ်နှပြချမ်းသာစွာနှင့်ကိုယ်စိတ်နှပြချမ်းသာစွာနှင့်မိမိခန္ဓာဝန်ကိုမိမိခန္ဓာဝန်ကိုရွေးဆောင်နိုင်ကြပါစေရွေးဆောင်နိုင်ကြပါစေအောင်ရမနေအောင် အာလုံးတတ္တဝါတွေအာလုံးတတ္တဝါတွေဘေးရန်ကင်းကြပါစေဘေးရန်ကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေစိတ်ဆင်းရဲကင်းကြပါစေကိုယ်ဆင်းရဲကင်းကြပါစေကိုယ်ဆင်းကိုယ်စိတ်နှပြချမ်းသာစွာနှင့် မိမိခန္ဓာဝန်ကိုရွေးဆောင်နိုင်ကြပါစေတန်အားလုံးအရဆင်မျက်နှာရှိတဲ့အလုံးတ attva တွေရဲ့ပုံမှာဘုန်းကြီးတို့ယနေ့မေတ္တာဖြန့်ဝေလိုက်တာမေတ္တာစိတ်လေးဖြန့်လိုက်တာဒါမြင့်မြတ်သောနေထိုင်ခြင်းပဲ။နောက်အဲ့လိုမေတ္တာပွားပြီးတဲ့အခါကျတော့ကရုဏာပွားရအောင် ရုဏာပွားဖို့ကြတော့မြတ်စွာဘုရားကတပိတတ္တာဒုက္ခမုံစံတုတပိတတ္တာလုံးစုံသောတ attva ပေါင်းတွင်ပေါင်းတို့သည်ဒုက္ခမုံစံတုဆင်းရဲမှလွတ်မြောက်ကြပါစေအလုံးတ attva တွေဆင်းရဲကလွတ်မြောက်ကြပါစေဒီဆင်းရဲအလုံးကမကြုံတွေ့ကြပါစေနဲ့ဒီဆင်းရဲတွေကလွတ်မြောက်ကြပါစေဒါဒီလိုပွားလိုက်တာကရုဏာပွားတာဒုက္ခပတ္တသနေဒုက္ခဘယပတ္တသနိဗ္ဗယံ တောကပတ္တသနေတောကဟွန်တုတပိပိပါဏိနောဒုက္ခပတ္တဆင်းရဲရောက်၍နေကြကုန်သောသာဝေပိကျွင်းမဲ့ဥသောအလုံးစုံလေးဖြစ်ကုန်သောပါဏိနောသတတဝါပေါင်းတို့သည်လီပါဏိနောပါဏိနောသတတဝါအပေါင်းတို့သည်လီနေဒုက္ခဆင်းရဲကင်းကွာချမ်းသာကြကုန်သည် နေဒုက္ခဆင်းရဲကင်းညာကုန်သည်ဟွန်းတူဖြစ်ကြပါစေကုန်တည်းအလုံးတ attva တွေဆင်းရဲရောက်ပြီးတော့နေကြတဲ့အလုံးတ attva တွေအလုံးချမ်းသာကြပါစေဒီဆင်းရဲကလွတ်မြောက်ကြပါစေလို့ပွားလိုက်တာတကရုဏာပွားလိုက်တာနောက်ဗယံပတ္တသနိဗ္ဗယသောကပတ္တသနေသောကဟွန်းတူတပိပိပါဏိနာဗယံပတ္တဘေးသင်၍နေကြကုန်သော ဘယပတ္တာဘေးတွေ့၍နေကြကုန်သောတပ်ပေပိကျွင်းမဲ့ဝတ်တော်အလုံးစုံလေးဖြစ်ကုန်သောဗာဏီနောသာတ္တဝါပေါင်းတို့သည်လီနိဗ္ဗယဘေးရန်ကင်းကွာချမ်းသာကြကုန်သည်ဟွန်းတို့ဖြစ်ကြပါစေကုန်တည်းအလုံးဘေးဒုက္ခတွေနဲ့ကြုံတွေ့နေကြတဲ့အလုံးတတ္တဝါတွေအဲ့ဒီဘေးဒုက္ခတွေမှာကင်းလွတ်ကြပါစေလို့ဒီလိုပွားလိုက်တာကရုဏာပွားတာဘာပွားတာလဲ နောက်တကသောကပတ္တဇာနိသောကဟွန်တုသပေပိပါဏိနောသောကပတ္တဆိုရင်ပူပန်၍နေကြကုန်သောသောကပတ္တသာအတွက်သမီးအတွက်ပစ္စည်းအတွက်ဇနီးအတွက်ခင်မွန်းအတွက်ဖြင့်ဆိုရင်ပူပန်၍နေကြကုန်သောဒါပေပိကျွင်းမဲ့ဥသုံးလုံးစုံလေးဖြစ်ကုန်သောပါဏိနောစံတတ္တဝါပေါင်းတို့သည်လီနေသောကဆိုရင်ကင်းကွာချမ်းသာကြကုန်သည်ဟွန်တို့ဖြစ်ကြပါစေကုန်တည်း အပုသောကနဲ့ကြုံတွေ့နေကြတဲ့ပုဂ္ဂိုလ်ကြီးအချို့ပုဂ္ဂိုလ်ကြီးသားအတွက်ပူဝင်သောကတွေဖြစ်နေသမီးအတွက်ပူပင်သောကတွေဖြစ်နေတယ်ပစ္စည်းဥစ္စာအတွက်ပူပင်သောကတွေဖြစ်နေတယ်ခင်မွန်းအတွက်ပူပင်သောကတွေဖြစ်နေတယ်ဇနီးအတွက်ပူပင်သောကတွေဖြစ်နေတယ်ပုထုဇဉ်နဲ့ပုထုဇဉ်တိုင်းဟာအကြောင်းတစ်မျိုးမျိုးနဲ့သောကတွေဖြစ်အဲလိုသောကနဲ့ကြုံတွေ့နေကြတဲ့ပုဂ္ဂိုလ်အပုသောကတွေဆုံတွေ့နေကြတဲ့ပုဂ္ဂိုလ်တွေအလုံးတတ္တဝါတွေဒီအပုသောကတွေမှာကင်းလွတ်ကြပါစေလို့ အဲ့လိုပွားလိုက်တာဟာကရုဏာပွားတာဘာပွားတာလဲကဲကရုဏာပွားတာဒါလေးကိုလည်းပဲဘုန်းကြီးတို့ပွားလိုက်ကြအောင်ဆိုအာလုံတတ္တဝါတွေတွေ့ကြုံနေရစေဆင်းရဲမှလွတ်မြောက်ကြပါစေလို့ဒီလိုပွားမယ်နော်ကဲအာလုံတတ္တဝါတွေအာလုံတတ္တဝါတွေတွေ့ကြုံနေရစေဆင်းရဲမှတွေ့ကြုံနေရစေဆင်းရဲမှလွတ်မြောက်ကြပါစေလွတ်မြောက် အာလုံးတတဝါတွေအာလုံးတတဝါတွေတွေ့ကြုံနေရစေဆင်းရဲမှတွေ့ကြုံနေရစေဆင်းရဲမှလွတ်မြောက်ကြပါစေလွတ်မြောက်ကြပါစေကဲအာလုံးတတဝါတွေပေါ်မှာမိမိတို့အခုကြုံတွေ့နေရတဲ့ဆင်းရဲအမျိုးမျိုးတစ်မျိုးမျိုးကြောင့်ဆင်းရဲဒုက္ခရောက်နေတယ်။နောက်ဘေးဒုက္ခတွေတွေ့နေတယ်။ပူပင်သောကတွေရောက် အဲ့လိုဆင်းရဲဒုက္ခတွေတွေ့ကြုံနေရစေဆင်းရဲတွေမှာယနေ့ကစပြီးတော့လွတ်မြောက်ကြပါစေလို့ပွားများလိုက်တာဘာပွားလိုက်တာလဲဒီတိုင်းကရုဏာပွားနေမယ်ဆိုရင်လေဘုန်းကြီးတို့ယောဂီများဘယ်လိုနေထိုင်တာလဲမြတ်သောနေထိုင်ခြင်းဗျာမဝိဟာရဗျာမဆိုတာမြတ်သောဝိဟာရနေထိုင်ခြင်းမြတ်သောနေထိုင်ခြင်းမိမိမေတ္တာလေးပွားနေလိုက်မယ်မြတ်သောနေထိုင်ခြင်း ခြားပုဂ္ဂိုလ်ဒီပုံမှာတနာကျင်နာမှုတွေပွားနေနိုင်မယ်ဒါကရုဏာပွားနေတာမြတ်သောနေထိုင်ခြင်းနောက်တခါမုရိဒာပွားရအောင်မုရိဒာဆိုတာကတော့ဘုန်းကြီးတို့ယောဂီများတဗ္ဗေတ္တာယတ္တလတ္တတံပတ္တိတောမာဝိကိစ္ဆန္တုတဗ္ဗေတ္တာအလုံးစုံကုန်သောတ attva အပေါင်းတို့သည်ယတ္တလတ္တတံပတ္တိတောယထာပြီးစည်းစိမ်ဥစ္စာမှယထာပြီးစည်းစိမ်ဟူသည်မြတ်မှမာဝိကိစ္ဆန္တုမကင်းကွာမဆုတ်ယုတ် ကြပါစေနဲ့မိမိတို့ဒီမှာရရှိထားတဲ့စည်းစိမ်ချမ်းသာတွေကနေပြီးတော့ရရှိထားတဲ့စည်းစိမ်ဥစ္စာတွေရရှိထားတဲ့ယာတုအာနာတွေရရှိထားတဲ့ဂုံသိမ့်တွေအဲ့ဒီရရှိထားတဲ့ဂုံသိမ့်တွေစည်းစိမ်ဥစ္စာတွေယာတုအာနာတွေမှမဆုတ်ရကြပါစေနဲ့ကြီးပွားမြဲကြီးပွားကြပါစေ ချမ်းသာမြဲချမ်းသာကြပါစေလို့ပွားနေတာဟာမုရိတာပွားတာဘာလို့တာလဲမုရိတာပွား သူတို့ကြီးပွားနေတာကိုကိုကဝမ်းသာပေးတာဘာလို့ပေးတာလဲကဲဒါလေးမုရိတာပွားလိုက်ကြအောင်ဆိုအလုံးတတဝါတွေအလုံးတတဝါတွေရရှိပြီးစည်းစိမ်ချမ်းသာမှရရှိပြီးစည်းစိမ်ချမ်းသာမှမဆုံးယုတ်ကြပါစေနဲ့မဆုံးယုတ်ကြပါစေနဲ့ကြီးပွားမြဲကြီးပွားကြပါစေကြီးပွား ချမ်းသာမြဲချမ်းသာကြပါစေချမ်းသာမြဲချမ်းသာကြပါစေအလုံးတတဝါတွေအလုံးတတဝါတွေရရှိပြီးစည်းစိမ်ချမ်းသာမှရရှိပြီးစည်းစိမ်ချမ်းသာမှ မဆုံးယုတ်ကြပါစေနဲ့မဆုံးယုတ်ကြပါစေနဲ့ကြီးပွားမြဲကြီးပွားကြပါစေကြီးပွား မ်းသာမြဲချမ်းသာကြပါစေချမ်းသာမြဲချမ်းသာကြပါစေအလုံးတတ္တဝါတွေပေါ်မှာကရုဏာပွားရတာနည်းနည်းလွယ်ပေမဲ့မုရိဒာပွားဖို့ကြတော့ခက်ခဲရတယ်မိမိတို့အတူတကွတအိမ်နဲ့တရားကွက်ထဲနေကြတရားကွက်တဲ့အိမ်နီးနားချင်းနေကြတဲ့အခါကလည်းမဟိုမျက်နှာစာအိမ်ကတခါတည်းကားအမျိုးမျိုးပြောင်းစည်းနေတာကိုတချို့ကမကြည့်နိုင်ဘူးဝမ်းမတန်နိုင်ဘူး ရောနေကြကြတော့ဒီအိမ်လေးကနေပြီးတော့တခါနဲ့အိမ်ကြီးအိမ်ကောင်းကြီးဆောက်ပြီးနေလိုက်တာဒီလူတွေနေချင်းညာချင်းဘာတွေလို့လို့ကြီးွားတာအဲဒီမှာမကျေနပ်နေတာကြီးစမ်းမောင်နေချင်းညာချင်းဟောကြီးစမ်းမောင်ကာတမျိုးစီးလာတယ်တကယ်တော့ပြန်ဟိုကအခုလူတချို့ကဘေးကပုဂ္ဂိုလ်ကိုကိုယ့်ကိုအထင်ကြီးအောင်ဆိုပြီးတော့အခုနာကြီးပိုင်းနဲ့ငှားစီးနေတာသူတို့မသိဘူး ဟိုကနာရီပိုင်းနဲ့ငှားပြီးစီးနေတာကားကိုတခါတည်းရက်ပိုင်းနဲ့လပိုင်းနဲ့ငှားစီးနေတာအဲ့ဒါကိုမသိဘူးမသိတော့ဟိုဘက်ကလူကတခါတည်းစိတ်တွေဆင်းရဲလို့ဒီကောင်လေးဘယ်လိုလုပ်ကြီးပွားနေတာလဲဟာဘယ်လိုများဘာတွေလုပ်လို့ကြီးပွားတာလဲမုရိဒာမပွားနိုင်တာတကယ်တော့မုရိဒာပွားနိုင်နေသူဒီလိုကြီးပွားနေတာကြည့်ပြီးစိတ်ထဲဝမ်းသာနေရင်အဲ့ဒီပုဂ္ဂိုလ်စိတ်ဆင်းရဲစရာရှိသေးရဲ့လားမရှိတော့ဘူးတခါတည်းချမ်းသာသွားတာနောက်တခါဥပိ္ပခာပွားဥပိ္ပခာဆိုတာကတော့တပ်ပိတ္တတာကာမတကာတဲ့အလုံးတ attva တွေဟာ ကံသာလျင်ကိုယ်ပိုင်ဥစ္စာရှိကြမိမိပြုထားတဲ့ကံအားလျော်စွာအတိတ်ဘဝကကောင်းတဲ့ကံတွေပြုခဲ့ရင်ဒီဘဝမှာချမ်းသာမယ်အတိတ်ဘဝကမကောင်းတာတွေပြုခဲ့ရင်ဒီဘဝမှာဘာဖြစ်မလဲဆင်းရဲမှာပဲဒါသူပြုတဲ့ကံပဲသူပြုခဲ့တဲ့ကံသာလျင်ကိုယ်ပိုင်ဥစ္စာပဲကိုပြုခဲ့တဲ့ကံအားလျော်စွာအစင်းလှတဲ့ပုဂ္ဂိုလ်အစင်းလှမယ်အစင်းမလှတဲ့ပုဂ္ဂိုလ်မလှဘူးဟဲ့ချမ်းသာတဲ့ပုဂ္ဂိုလ်ချမ်းသာမယ်ဆင်းရဲတဲ့ပုဂ္ဂိုလ်ဆင်းရဲမယ်ဓမ္မမဟုတ်သူ့မှာ အနာယောဂကင်းတဲ့ပုဂ္ဂိုလ်ကင်းတဲ့ကင်းမယ်အနာယောဂများတဲ့ပုဂ္ဂိုလ်များမယ်ဒီလိုဖြစ်နေတာတွေဟာဘာကြောင့်လဲသူပြုတ်ခဲ့တဲ့ကံသူပြုတ်ခဲ့တဲ့ကံအားလို့ဆိုတော့ကမ္မံတတ္တိဝိပစ္စတိတဲ့တတ္တိတတ္တဝါတို့ကံမှာသူပြုတ်ခဲ့တဲ့ကံကဝိပစ္စတိခွဲခြမ်းပြီးတော့ပေးလိုက်တာသူပြုတ်ခဲ့တဲ့ကံကကောင်းတဲ့ဒါနာကောင်းမှုကံတွေပြုတ်လိုက်ရင်အဲ့ဒီမှာသူကံကနေပြီးတော့ချမ်းသာတဲ့နေရာပို့ပေးလိုက်ချမ်းသာတဲ့မိဘထံပို့ပေးလိုက်ကံကခွဲခြားလိုက် သူဟာဒါနာကောင်းမှုတွေဘာမှမပြုခဲ့ဘူးဆိုရင်ဆင်းရဲတဲ့မိဘစီပို့ပေးလိုက်တယ်ဘယ်သူကပို့လိုက်တာလဲကိုပြုတဲ့ကံကပို့လိုက်တာဆင်းရဲတဲ့နေရာဟောကိုကဘုရားပန်းပန်နေစသည်ဖြင့်ပန်းနေလူတန်းနဲ့အဝတ်ထဲတွေလူတန်းနဲ့အဝတ်သင်္ကန်းတွေလူတန်းနဲ့အဲ့လိုလူတန်းနဲ့ဆိုရင်အဲ့ဒီပုဂ္ဂိုလ်ကအစင်းအင်္ဂါလှတဲ့ဘက်ကိုပို့ပေးလိုက်တယ်ဟဲဒီပုဂ္ဂိုလ်ကဘာမှမလူတန်းခဲ့ဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ကဟောရုပ်စင်းအင်္ဂါမလှတဲ့နေရာပို့ပေးလိုက်တယ် သူပြုခဲ့တဲ့ကံကသူ့ကိုခွဲခြားပြီးတော့ပို့ပေးလိုက်တာဒါကြောင့်မို့တပ်ပိတ္တကမ္မတကကံသာလျင်မိမိရဲ့ကိုယ်ပိုင်ဥစ္စာ ရှိတယ်တဲ့ဒါကြောင့်မို့အဲ့ဒီမှာတွေ့တဲ့ပုဂ္ဂိုလ်ချမ်းသာတဲ့ပုဂ္ဂိုလ်တွေ့တယ်ဩသူအတိတ်ကံကကောင်းခဲ့ပြီလို့ပေါ့ကံကိုပဲပုံချပြီးဝမ်းသာလိုက်ဩမဆင်းရဲတဲ့ပုဂ္ဂိုလ်တွေ့လိုက်တော့လေဩသူအတိတ်ကံကဒါနနဲ့ခဲ့လို့သူကမြဒုက္ခရောက်နေရှာတာပါလားဘယ်ပေါ်မှာပဲပုံချပေးလိုက်မယ် အေးကံပေါ်မှာပဲပုံချပေးလိုက်မယ်ကိုသူ့ဘာမှမတတ်နိုင်ဘူးဆင်းရဲတဲ့ပုဂ္ဂိုလ်ကိုငွေတွေတောင်းကြီးနဲ့ချင့်ကျွေးလို့လဲချင့်ပြီးပေးထားလို့လဲပဲဒီပုဂ္ဂိုလ်ကချမ်းသာခြင်းမှချမ်းသာမှာသူဘာမှမလုပ်တတ်မကင်တတ်နဲ့ဒီမှာပေးထားတဲ့ဟာတွေကိုထိုင်စားနေတာနဲ့အကုန်ကုန်သွားမှာပဲဒါကြောင့်မို့သူ့ရဲ့ကံပဲလို့အာလုံတတ္တဝါတွေမိမိတို့ပြုထားတဲ့ကောင်းမှုကံမကောင်းမှုကံသာလျင်ကိုယ်ပိုင်ဥစ္စာရှိကြပါတကားလို့ဒီလိုဥပေက္ခပွားရအောင်ကဲဆိုကြည့် အာလုံးတတဝါတွေအာလုံးတတဝါတွေမိမိတို့ပြုထားတဲ့မိမိတို့ပြုထားတဲ့ကောင်းမှုကံမကောင်းမှုကံလျင်ကောင်းမှုကံမကောင်းမှုကံလျင်ကိုယ်ပိုင်ဥစ္စာရှိကြပါတကားကိုယ်ပိုင်ဥစ္စာရှိကြပါတကားအာလုံးတတဝါတွေအာလုံးတတဝါတွေမိမိတို့ပြုထားတဲ့ ကောင်းမှုကံမကောင်းမှုကံလျင်ကောင်းမှုကံမကောင်းမှုကံလျင်ကိုယ်ပိုင်ဥစ္စာရှိကြပါတကားကိုယ်ပိုင်ဥစ္စာရှိကြပါတကားအေးဒါမိမိတို့ဒီမှာကံကိုသာ ပုံချပြီးတော့ဥပေက္ခပြုတ်လိုက်တာကိုဒါဥပေက္ခပွားတာတဲ့သူဟာတိတ်ကပြုတ်ထားတဲ့ကံအားလျော်စွာပဲကိုယ်ပိုင်ဥစ္စာရှိမယ်သူကောင်းတာတွေပြုတ်ခဲ့ရင်ကောင်းကျိုးတွေရနေမယ် မကောင်းတာတွေပြုခဲ့ရင်မကောင်းကျိုးဆိုးကျိုးတွေရမှာပဲကံတာလေးကိုယ်ပိုင်ဥစ္စာရှိကြပါတကားလို့ဒီလိုပွားလိုက်တာဟာဥပေက္ခပွားတာအဲဒီလိုမေတ္တာကရုဏာမုဒိတာဥပေက္ခဆိုတဲ့ဒီဓမ္မဝိဟာရတရား၄ပါးအဲဒီတရား၄ပါးထဲမှာနံပါတ်1မေတ္တာကိုပွားနေလို့ရှိရင်အဲလိုမေတ္တာစိတ်လေးကိုဘုန်းကြီးတို့ယောဂီများအစ္စရာသင်္ကာတမတ္တံပိလက်ပြတစ်တွက်လောက်လက်ပြတစ်တွက်လောက်ဆိုတာပွားနေရတာအကြာကြီးလားခဏလေးလား ခဏလေးအဲ့ဒီလိုကိုမေတ္တာလေးပွားနေလိုက်မယ်ဆိုရင်တဲ့အဲ့လိုပွားနေတဲ့ပုဂ္ဂိုလ်ကိုအရိတ္တဇာနောဝိဟရတိတဲ့ဒီပုဂ္ဂိုလ်ဇံမကင်းမဲနေတဲ့ပုဂ္ဂိုလ်လို့ခေါ်တယ်တဲ့မြတ်စွာဘုရားကဒါရင်လားဆိုတော့တတ္ထုမြတ်စွာဘုရားဤသာသနာကရောဩဝါဒကရောတဲ့အဲ့ဒီပုဂ္ဂိုလ်ဟာဘုရားရှင်ရဲ့အဆုံးအမကိုလိုက်နာကျင့်သုံးနေတဲ့ပုဂ္ဂိုလ်လို့ခေါ်တယ်တဲ့ ရထပိဏတိုင်းသားပြည်သူတို့ကလှူဒန်းထားတဲ့ဆွမ်းကိုလည်းပဲအာမောကံဘုံစတိအချီးနှီးမဖြစ်စေပဲဖုံးပေးသုံးဆောင်သူမြည်တယ်မေတ္တာပွားပြီးတော့နေတဲ့ပုဂ္ဂိုလ်ဟာဘုရားရှင်ရဲ့အဆုံးအမဩဝါဒတိုင်းလိုက်နာပြီးတော့နေတဲ့အပြစ်ကင်းငယ်နောက်အားလုံးတရားတရားရှိကြတဲ့ပုဂ္ဂိုလ်တွေလှူဒန်းတဲ့ဆွမ်းကိုလည်းပဲအချီးနှီးမဖြစ်စေပဲနဲ့အဲ့ဒီဆွမ်းကိုဖုံးပေးသုံးဆောင်သူမြည်တယ်ဒါကြောင့်မေတ္တာပွားပြီးတော့ဖုံးပေးကြဘုန်းကြီးက ယောဂီတို့ကိုအမြဲတမ်းသတိပေးနေတာအဲ့လိုမေတ္တာပွားပြီးတော့ဖုံးပေးခြင်းဟာစွမ်းလူဒန်းတဲ့ပုဂ္ဂိုလ်မှလည်းပဲအကျိုးမများဘူးလားအေးစွမ်းလူဒန်းတဲ့ပုဂ္ဂိုလ်မှလည်းပဲအကျိုးများတယ်မိမိတို့ဖုံးပေးတဲ့ပုဂ္ဂိုလ်မှလည်းပဲအကျွေးမကင်းဘူးလားအကျွေးမကင်းမေဘူးလားဗျာအနန္တယပရိဘောဂတဲ့ကျွေးမတင်သောသုံးဆောင်ခြင်းမေတ္တာပွားပြီးသုံးဆောင်တာအကျွေးမတင်ဘူး လုံးဝအကျွေးမတင်တော့ဘူးသူလူတန်းနဲ့ဆွမ်းကိုဖုံးပေးလို့ဘာအကျွေးမှမရှိတော့ဘူးဒါကြောင့်မေတ္တာလေးပွားမေတ္တာလေးပွားပြီးဖုံးပေးတော့အကျွေးလည်းကင်းတယ်လူတန်းနဲ့ကုသိုလ်ရှင်မှလည်းပဲအကျိုးမများပေဘူးလားဗျာအေးအကျိုးများတယ်ဒါကြောင့်ဘုန်းကြီးတို့ယောဂီများဟာဒီမေတ္တာကရုဏာမုဒိတာဥပေက္ခာဆိုတဲ့ဓမ္မဝိဟာရတရားဒီတရားတွေလက်ကင်ထားပြီးတော့နေကြမယ်ဆိုရင်အလုံးအတူနေပုဂ္ဂိုလ်တွေဆင်းရဲကြမလားချမ်းသာကြမလား ချမ်းသာကြမယ်ဒါကြောင့်မို့ဒန်းတူမိမိနဲ့ဒန်းတူရည်တူပုဂ္ဂိုလ်များတွေ့လိုက်ရင်မိမိမေတ္တာလေးဝင်လိုက်ပါတကယ်လို့မိမိကမေတ္တာမဝင်နိုင်လို့ရှိရင်ကတော့ဖြင့်အဲ့ဒီမှာပြိုင်ဘက်ဖြစ်သွားတာတည်းသူနဲ့ကိုယ်နဲ့အပြိုင်ဖြစ်သွားတာတည်းအပြိုင်ဖြစ်သွားပြီဆိုရင်စိတ်ချမ်းသာမလားဆင်းရဲမလားဆင်းရဲပါဘူးဗျာကဲဆိုလိုက်ကြရအောင်တန်တူတွေ့လျင်တန်တူတွေ့လျင်မေတ္တာဝင် မဝင်နိုင်ကပြိုင်တတ်တယ်ပြိုင်မီအစမေတ္တာပွားစိတ်ထားဒီလိုပြောင်းရမယ်စိတ်ထားဒီလိုပြောင်းရမယ်ကဲမိမိနဲ့တန်းတူပုံကိုယ်တွေတွေ့လာရင်မလုပ်ရမလဲမေတ္တာပွားလိုက်မေတ္တာမပွားရင်ပြိုင်ပဲဖြစ်သွားလိမ့်မယ်တန်းတူတွေ့လျင်တန်း မေတ္တာဝင်မေတ္တာဝင်မဝင်နိုင်ကပြိုင်တတ်တယ်မဝင်နိုင်ကပြိုင်တတ်တယ်ပြိုင်မည်အစပြိုင်မည်အစမေတ္တာပွားမေတ္တာပွားစိတ်ထားဒီလိုပြောင်းရမယ်စိတ်ထားဒီလိုပြောင်းရမယ်ကိုယ်အောက်တွေ့လျင်ကိုယ်အောက်တွေ့လျင်ကရုဏာဝင် မဝင်နိုင်ကနိုင်တတ်တယ်ကိုယ်ရဲ့နေကြတဲ့ပုဂ္ဂိုလ်ပေါ်မှာကရုဏာလေးပွားလိုက်ကရုဏာမပွားမရင်သူ့ကိုအနိုင်ယူမိနေတတ်တယ်နော်ကိုအောက်တွေ့လျင်ကိုအောက်တွေ့လျင်ကရုဏာဝင်ကရုဏာဝင်မဝင်နိုင်ကနိုင်တတ်တယ်မဝင်နိုင်ကနိုင်တတ်တယ်နိုင်မည်အစနိုင်မည်အစကရုဏာပွား စိတ်ထားဒီလိုပြောင်းရမယ်စိတ်ထားဒီလိုပြောင်းရမယ်ကိုတဲ့သာလျင်ကိုတဲ့သာလျင်မုရိဒာဝင်မုရိဒာဝင်မဝင်ဣဒ္ဓာရိုင်တတ်တယ်မဝင်ဣဒ္ဓာရိုင်တတ်တယ်ကိုတဲ့သာတဲ့ပုဂ္ဂိုလ်တွေ့လိုက်ရင်မုရိဒာပွားဝမ်းတာလိုက်ဝမ်းမြောက်လိုက်သူတို့အတိတ်ကံကောင်းပြီလို့ဟုတ်တယ်မလား တကယ်လို့မဝင်နိုင်လို့ရှိရင်စိုးစိုးကပြောတယ်ဒီကောင်ဒီဘာတွေဘယ်လိုလုပ်ပြီးကြီးပွားနေတာလဲဖြစ်သွားမယ်အိတ်သားတွေဝင်လာနိုင်မယ်နော်ကိုတဲ့သားလျင်ကိုတဲ့သားလျင်မုရိတာဝင်မုရိတာဝင်မဝင်အိတ်သားရိုင်တတ်တယ်မဝင်အိတ်သားရိုင်တတ်တယ်ရိုင်မြေအစရိုင်မြေအစမုရိတာပွားမုရိတာပွားစိတ်ထားဒီလိုပြောင်းရအမြဲစိတ် သဗ္ဗေတတ္တာသတ္တဝါကန္တာမူလပိုင်ညတိဒါကတော့ဥပေက္ခပွားတာဘာပွားတာလဲသဗ္ဗေတတ္တာသတ္တဝါကန္တာမူလပိုင်ညတိရုပ်ကိုလည်းပြင် စိတ်လည်းပြင်စိတ်လည်းပြင်ဒီကနေ့ကစပြီးမိမိကိုယ်ကိုပညာရုပ်တွေလည်းပညာစိတ်တွေလည်းပညာအထူးအပြင်စိတ်ကိုပညာအဲလိုပြင်လိုက်ပြီဆိုရင်ကတော့ဖြင့်ပြင်စင်တိုင်းမိမိစိတ်ကလေးကိုပြောင်းလိုက်တာနဲ့ပဲဒီစိတ်ကလေးလှသွားတာနဲ့ရုပ်ကရောအလိုလိုမလှပဲဘူးလားဗျာရုပ်တွေကြည်လင်သွားမှာဒါကြောင့်ရုပ်ကိုလည်းပြင်ရုပ်ကိုလည်းပြင်စိတ်လည်းပြင်စိတ်လည်းပြင်ပြင်စင်တိုင်းရ ပြူတိုင်းလှပြူတိုင်းလှဒုက္ခနိဗ္ဗာန်တိုင်လိမ့်မယ်ဒုက္ခနိဗ္ဗာန်တိုင်လိမ့်မယ်ရုပ်ကိုယ်လည်းပြင်းရုပ်ကိုယ်လည်းပြင်းစိတ်လည်းပြင်းစိတ်လည်းပြင်းပြင်းစင်တိုင်းရပြင်းစင်တိုင်းရပြူတိုင်းလှပြူတိုင်းလှဒုက္ခနိဗ္ဗာန်တိုင်လိမ့်မယ်ဒုက္ခနိဗ္ဗာန်တိုင်လိမ့်မယ်ကဲမိမိရဲ့စိတ်လေးကိုသာပြုပြင်သွားမယ်ဆိုရင်နောက်ဆုံးနိဗ္ဗာန်ထိအောင်မရနိုင်ဘူးလား အားလုံးချမ်းသာသွားမယ်ဒါကြောင့်မို့ဘုန်းကြီးတို့ယောဂီများမိမိသူတစ်ပါးအားလုံးနှစ်ဦးသားချမ်းသာစေဖို့အတွက်ဆင်းရဲတွေကင်းဖို့အတွက်ဒီဗျာမဝိဟာရတရား၄ပါးတိုင်လက်ကင်ထားပြီးနေကြမယ်ဆိုရင်အတူနေပုဂ္ဂိုလ်တွေအားလုံးမချမ်းသာပေဘူးလားဗျာတိန်နဲ့နေပုဂ္ဂိုလ်တွေတရားကွက်တဲ့နေပုဂ္ဂိုလ်တွေတမျိုးတဲ့နေပုဂ္ဂိုလ်တွေတနိုင်ငံနဲ့နေပုဂ္ဂိုလ်တွေတကမ္ဘာလုံးမှာနေကြတဲ့ပုဂ္ဂိုလ်တွေဒီမေတ္တာကရုဏာမုဒိတာဥပေက္ခဆိုတဲ့ဓမ္မဝိဟာရတရားနဲ့သာ နေထိုင်ကြလို့ရှိရင်စစ်ဘေးစစ်မီးတွေရောအလုံးမငိမ့်နိုင်ပြီဘူးလားမငိမ့်ပါဘူးဗျာရွတ်ဆိုပြီးရင်အလုံးတရားသိညာစုမေတ္တာနိတံကရောလောကိတမ္မာဘာတုဒုက္ခံကရောမေတ္တာတိတလရံတိဒုက္ခံတုဖုတိတာပဇာလောကိတတဝါလီလီခိုမိပောလလောကရကဘာအတွင်၌ မေတ္တာနိတာကရောမေတ္တာအေလူဖွေးဖြူပလင်ငွေလာမင်းကြီးတိတမ္မာတတဝါတရွေအေးမြစေဟုအတရေရှွန်းငါကောင်းမွန်စွာဒုက္ခကရောသူလဲဝမ်းသာငါလဲရှင်ပြုံးနှလုံးစိတ်ဝမ်းပန်းလာယခုချမ်းသာကိုပြုလျက်ဘာတူရန်လဲကင်းဝေပေးလက်မခအေးရဖို့ ရွှွံ့မြအတရေထွန်းပပါစေတည်းမေတ္တာတိတနာရံတိမေတ္တာဖွေးလျက်အေးဓာဆောင်အယောင်အဝါတို့သည်ဖုတိတာဖုံဖုံလွှမ်းထုံမွမ်းမလားတွေ့ထရကုန်သောပဇာကဗခေပွေအပြေပြေ၌ဒီနေများစွာတတဝါပေါင်းတို့သည်ဒုက္ခတုကိုစိတ်အေးကဘေးရန်ကွာ၍ ဝမ်းသာတကွချမ်းသာကြပါစေကုန်တည်းအိမာယဆိုကြ